လွန်ခဲ့တဲ့အချိန်ကမင်္ဂလာတုတ်ဏိဒန်းကုံသွားပြီဆိုတော့နော်ဆက်နှစ်ကုံသွားဟုတ်လားအဲတော့ဒီနေ့73ကစအဲတော့ပထမဖတ်နည်းပေါ့လေရွတ်ရွတ်ဘယ်လိုဖတ်ရမလဲဆိုလားဒါပြောပြဒီမှာအတိပ္ပယ်လေးနည်းနည်းအတိပ္ပယ်လေးတိတ်ပြောရင်တော့မင်္ဂလာတုတ်လိုက်ရင်ဘယ်နည်းကြာမှလည်းမသိဘူးအဲတော့စာအုပ်ပဲညှင်းအောင်နော်ဒါကလည်း တိတ်ရှင်းနေလိမ့်မယ်ပထမရွတ်ဖတ်တာပေါ့လေနော်အဲ့တော့အခုဟိုမင်္ဂလာတုတ်ရဲ့အစဟာယံမင်္ဂလံဒွါရတဟိစသည်ဖြင့်လာခဲ့ပြီအဲ့တော့ပထမနဂါထာကိုအမွှန်းဂါထာလို့ခေါ်တယ်အဲ့ဒီအမွှန်းနဂါထာကတော့ဘုရားဟောမဟုတ်ဘူးနောက်မှဆရာတော်များထည့်ထားတာဒါဧဝမေတုတံကစပြီးတော့ဒါပါဠိတော်အစစ်အဲ့ဒီဧဝမေတုတံကနေပြီးတော့ စတဲ့စကားကရှင်အာနန္ဒာကပထမသင်္ကနာတင်ပွဲမှာရှင်အာနန္ဒာက တင်ပြတယ်ဆိုတော့တင်ပြတာကိုယဟန္တာ900ကလက်ခံပြီးတော့သင်္ဃာယနာတင်ထားတဲ့စာသားအခုဘ ഹു ဒီဝမနုဿာစကစပြီးတော့ဒါမင်္ဂလာတော့အစ်စ်စတော့တာပေါ့လေအဲ့ဒီဘ ഹു ဒီဝမနုဿာစဆိုနံပါတ်73ဂါထာကနတ်သားက လျှောက်တဲ့ခါတာအဲမင်္ဂလာမင်္ဂလာအကြောင်းပြဿနာပေါ်တော့နောက်ဆုံးတရားမင်းကြီးရောက်တော့တယ်ဆိုတော့တရားမင်းကြီးရောက်တော့တရားမင်းကလည်းပဲလူကြီးမှာမြတ်စွာဘုရားရှိတယ်မြတ်စွာဘုရားသွားမေးဆိုပြီးတော့နတ်သားတယောက်ကိုလွှတ်လိုက်ပြီးတော့သူကလည်းလိုက်လာအဲ့ဒီနတ်သားကညအခါတန်းကောင်အခါလောက်မှာအဲဇေရဝန်ကျောင်းထဲဝင်ပြီးတော့သူ့သူ့ရဲ့ကိုရောင်ကိုဝါနဲ့ဇေရဝန်ကျောင်းတစ်ခုလုံးကိုထွန်းလင်းအောင်လုပ်ပြီးတော့မြတ်စွာဘုရားရှိမှာ ချင်းကပ်ပြီးတော့လျှောက်တယ်တဲ့နော်ဒါသူလျှောက်တဲ့ခါတာကဘဟုဒေဝမနုဿာသမင်္ဂလာနိအစိန်တယောအဲ့ဒီအစိန်တယောဆိုတဲ့ပုံမျိုးမှာဗမာပြည်မှာဟိုဘယ်လိုသာရွတ်ရမယ်ဆိုတော့တိတိကျကျတတ်မှတ်ချက်မရှိဘူးအစိန်တယုံလို့ဟိုရွတ်တဲ့ဆရာတော်များလည်းရှိတယ်အစိန်တယုံလို့ရွတ်တဲ့ဆရာတော်များလည်းရှိတယ် ဒါဘယ်လိုပဲရွတ်ရွတ်ဒါကတော့မှားတယ်လို့မဆိုနိုင်ဘူးဒါကြောင့်မို့ကြိုက်တယ်လို့ပဲရွတ်ဖို့မင်္ဂလာနိအစိန်တယုံအာကင်ခမာနာတုထာနံလာပြီဘာတစ်ချက်ရရင်ငါကဘယ်လိုပြောထားဟမ်ဘယ်လိုတန်ဆွဲမလို့ပြောထားဟမ်ရရည်တွေ့ရင်ရာကောက်တန်နဲ့ထွက်ပါနော်ရပလက်တန်နဲ့မထွက်နဲ့ဒီလိုပြောထားကြတယ်မဟုတ်လား နော်ဒါကြောင့်မို့ဟိုအမှန်တည်းဆိုရင်တော့ view ဟိလို့ဒီလိုမရွတ်ရဘူးနော် brew ဟိလို့ဟုတ်လားဗနဲ့ဗနဲ့တွဲပြီးတော့ brew ဟိလို့ရွတ်ရမယ်အဲ့ဒါ brew ဟိလို့ရွတ်ရတာနည်းနည်းဟိုနားထဲမှာဗမာနားမှာတမျိုးကြီးဖြစ်နေတယ်ဆိုရင်လည်း view ဟိရွတ်ရှင်လည်းရွတ်ပါလိမ့်နော်ဘုန်းကြီးကတော့ရရတွေ့ရင်တော့ရာဂောက်တံပဲအမြဲထွက်တယ်ဒါမှဘရူဟိမင်္ဂလမုတ်တမံ အဲတို့မြန်မာလူမျိုးတွေကဟိုဗမာသင်္ဘုံကြီးဖတ်တဲ့အတိုင်းပါဠိကိုလိုက်လိုက်ဖတ်တာအဲဒါကြောင့်မို့ဗမာပါဠိအတန်အတွက်နဲ့နိုင်ငံခြားဟိုတီဟိုတို့ယိုးတရားတို့ပါဠိအတန်အတွက်နဲ့ကွဲကွဲနေတာမတူဘူး။ကံပြန်ဖတ်ဆုံးအောင်အဲ့ဒါဘဟုဒေဝမနုဿာသမင်္ဂလာနိအစိန်တယုံမင်္ဂလာနိအစိန်တယုံ အာကင်ခမာနာတုဋ္ဌာနံဘရူဟိမင်္ဂလမုတ်တမံอืมဒါက तू ကလူတွေရောနတ်တွေရောတဲ့မင်္ဂလာကိုကြမ်းနေကြတာအကြာကြာကြာလှပါပြီပေါ့လေအဲသူတို့ကကောင်းကျိုးချမ်းသာကိုလိုလားပြီးတော့ဒါကြံစည်နေကြပါတယ်တဲ့ဒါကြောင့်မို့အဲ့ဒီမင်္ဂလာတရားကိုဟောတော်မူပါလို့နတ်သားကတောင်းပန်တယ် အဲနာသကတောင်းပန်လိုက်တဲ့ခါကျမှမြတ်စွာဘုရားကမင်္ဂလာတရားတွေကိုအဲတခါထားပြီးတခါထားပေါ့လေဟောတော်မူတယ်အဲရှေ့ဆက်ဖတ်ကြပါအပေဝနာစဘာလာနံနော်အဲဒီမှာတို့ဗမာပြည်မှာတော့အသေးဝနာစနှုတ်တဲ့နေနော်အသေးဝနာစပြီးတော့ဘာလာနံကြတော့လည်းဘာလာနံဖြစ်နေတယ်အဲ့ဒါမဟုတ်ဘူးအဲ့တော့ဓာမျိုးကြတော့အသေးဝနာလို့ဖတ်တာကပူပြီးတော့ အမှန်အမှန်နဲ့နှီးစပ်မလို့ယူဆရဒီနေရာမှာအက not ဆိုတဲ့အဓိပ္ပာယ်ရှိတယ်ဟုတ်လားသေဝနာဆိုတာစီးကတ်တာမိဝဲတာပေါင်းသင်းတာအသေဝနာဆိုရင်မမမမိမရှိမစီးကတ်တာမမိဝဲတာမပေါင်းသင်းတာအဲ့ဒီလိုဟို negative အနဲ့ထွက်တဲ့အမျိုးကြတော့ကိုအကိုတီးကြလေးရွတ်တာကောင်းဒါကြောင့်အသေးဝနာစလို့မဖတ်ဖက်နဲ့အသေးဝနာစ ဟိုအထက်တုန်းကအနာထပိဋိကတရွတ်ခဲ့တာမျိုးလို့ပေါ့အနာထပိဋိကတလို့မရွတ်ဘဲနဲ့အနာထပိဋိကတလို့ရွတ်တာဒီမှာလည်းပဲထိုးတူပဲအသေဝနာစဘာလာနံဘုန်းကြီးကျောင်းနေနဲ့အတွေ့အကြုံများတဲ့လူတွေရဲ့နားမှာတော့ဘာလနာနှုတ်တက်နေလိမ့်မယ်ဘာလနာကြားကြားနေကြတယ်နော်အဲ့ဒါအဲ့ဒါပြန်ရလိမ့်ဟုတ်လား အဒေဝနာစဘာလာနံပန္တိတာနင်စညညလေးတချမ်းလေးအဲ့ဒါငတ်တတန်နဲ့တူတယ်ဗမာမှာနိုင်ငံခြားမှာတော့မတူဘူးတော့ဗမာမှာတော့ငတ်တတန်နဲ့တူတယ်ပဲပန္တိတာနင်စဒေဝနာပူဇာစပူဇနေယာနံဟာဒီကြတော့များသောအားဖြင့်နှုတ်တဲ့နေကပူဇနေယာနံလို့နှုတ်တဲ့နေကြတယ်နော်ဒါလည်းမဟုတ်ဘူးဟုတ်လား ပူဇာနေရနာလို့ရွတ်ရင်ဒါတိတ်ပြီးတော့မကောင်းလာဘူး။ဒါကြောင့်မို့ပူဇာစပူဇနေယနာလို့အဲ့ဒီလိုပဲရွတ်ရမယ်။ဧတံမင်္ဂလမုဒ္ဓမာအဲ့ဒီအခရာအေလေးတွေ့ရင်တဝေတို့အာအေအေလို့အတန်ထွက်ပါနော်ဝိသဘောမပါတဲ့အတန်မျိုးဆိုရင်အေတံလို့မဟုတ်ယူဖက်နဲ့အေတံလို့ရွတ်တာကပိုးပြီးတော့ကောင်းတယ်။ဒါဆိုတော့အသေဝနာစဘာလာနံ ပန္တိတာနိသသေဝနာပန္တိတာနိသသေဝနာပူဇာစပူဇနေယာနံပူဇာစပူဇနေယာနံဧတံမင်္ဂလမௌတမံဧတံမင်္ဂလမௌတမံဟုတ်ပြီအဲ့မဲ့နေုံနေုံအသေဝနာစဘာလနာဆိုတော့ကဘာလို့လူမိုက်တွေကိုအဲအဲဟုတ်ပြီလူမိုက်တွေကို မမိဝဲနဲ့တက်ရပြန်ရင်ပေါ့လေရှင်းရှင်းကတော့မပေါင်းသင်းတဲ့လူပြောတာလူမိုက်တွေနဲ့မပေါင်းသင်းနဲ့နော်ပန္တိတာနိသသေဝနာစပါတော့ပညာရှိတွေနဲ့ပေါင်းသင်းပါတဲ့နော်ပူဇာစပူဇနေယနာဆိုတာပါတော့ပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေကိုပူဇော်ပါတော့ပူဇော်တဲ့ပုဂ္ဂိုလ်ဆိုတာဖရာတရားတန်ခါမိဘဆရာသမားအတက်မိမိရဲ့အတက်ကိုအမြင်ကြီးတဲ့ပုဂ္ဂိုလ်တွေနော်ပူဇာစပူဇနေယနာဧတံမင်္ဂလမုဒ္ဓမံအဲ့ဒီ အခုပြောခဲ့တဲ့၃မျိုးဟာတဲ့အမြတ်ဆုံးမင်္ဂလာပါပဲတဲ့အဲ့တော့မင်္ဂလာရကျင်တယ်မင်္ဂလာကိုရှိကျင်တယ်ဆိုရင်ဒီထက်ဒီခါထာမှာညွှန်ကြားထားတဲ့ဟာတွေကိုကျင့်ရမယ်ပေါ့နော်ဖတ်ရုပ်ဖတ်နေုံနဲ့မဟုတ်သေးဘူးကျင့်ရမယ်လူမိုက်နေတဲ့မပေါင်းတဲ့ဆိုတကယ်ကိုမပေါင်းရဘူးပညာရှိတဲ့ပေါင်းဆိုလည်းတကယ်ပေါင်းရမယ်အဲပူဇော်တတ်တဲ့လူပုဂ္ဂိုလ်တွေကိုပူဇော်ပါဆိုလည်းဒီခါတဲ့ပူဇော်ရမယ်ပေါ့လေအဲဒီလိုကျင့်ဒီအထီရောက်ရမယ်ဒီတုတ်က ဘယ်လိုလူတွေလူမိုက်ခေါ်တယ်ဘယ်လိုလူတွေပညာရှိ ခေါ်တယ်ဘာသာတွေဒါတွေကတော့အကျယ်ရှိသေးတယ်ထားပါတော့နော်လူမိုက်ဆိုတာမတိမလိမ္မာတဲ့လူကိုလူမိုက်ခေါ်တာဟုတ်ခမင်းလူမိုက်နဲ့လူမိုက်လူမိုက်ခေါ်တာမဟုတ်ဘူးနော်သူများတတ်တာရိုက်တာနဲ့တာဒီလိုလူကိုမှလူမိုက်ခေါ်တာမဟုတ်ဘူးမတိမလိမ္မာလည်းပဲလူမိုက်လို့ခေါ်တယ်ကောင်းပြီကဲနောက်တစ်ခါတော့သွားရအောင်ပတိ ရူပ ဒေတဝါတောစပုပ်ဘေစကတပုံညတာဟောပုံညမှာဘာကြောင့်ပုံညလို့ဖတ်ရတာလို့ဆိုရဲအဲ့ဒီညဟာခုနေ့ကပြောခဲ့ပြီဘာတော့အဲ့ညညတစ်လုံးလားနှလုံးလားမှတ်မိလားဟမ်အဲညာနှလုံးဆင်ထားတာဒါညာကြီးပေါ့ဟုတ်လားဟိုနားငယ်နာကြီးခေါ်တာမျိုးခေါ်တယ်ညာကြီးပေါ့အမှန်ကအဲ့ဒီညာတွေ့ရင်ပါဠိမှာဆိုရင်ဒါညာနှလုံးဆင်ထားတာလို့ယူမှတ်ရမယ် အဲဒီညရဲ့ဟို value ကငါတတ်နဲ့တူတာအတွက်ငါတတ်နဲ့တူတယ်ငါတတ်နဲ့သေးသေးတင်ရလဲဒီနေရာတော့တူလို့ဖြစ်တော့ဘူးကတပုံညတာလို့ဒီလိုဖတ်ရတယ်အတ္တတမ္မာနော်အဲ့ဒီမှာတမ္မာမနှလုံးစင်တွေ့ရင်မတန်ပါအောင်ဖတ်ရမယ်တမ္မာလို့မဖတ်ရဘူးလို့ဆိုတယ်ဟာအဲမြန်မာမြန်မာပါဇက်ကအဲ့ဒီဟာကြရင်မတလုံးချမ်းချမ်းထားခဲ့တာ ဒါပါဠိဖတ်ရင်တော့ဒါမချမ်းရအောင်နော်ဒါကြောင့်အတ္တတမ္မာပဏိဒိသဧတံမင်္ဂလမုဒ္ဓမံအဲဆိုတာပฏิရူပဒေတဝါသောသပုပ္ပေသကတပုံညတာပုပ္ပေသကတပုံညတာအတ္တတမ္မာပဏိဒိသအတ္တတမ္မာ ဧတံမင်္ဂလမုဒ္ဓမာဧတံမင်္ဂလမုဒ္ဓမာอืมပฏิရူပဒေတဝါတဆိုတင့်တင့်လျောက်ပတ်တဲ့အရမှနေခြင်းကုသိုလ်ရနိုင်တဲ့နေရာမှာနေတာကိုပฏิရူပဒေတဝါဒလို့ခေါ်တယ်။ကုသိုလ်မရနိုင်တဲ့နေရာမျိုးကိုပฏิရူပဒေတလို့မဆိုဘူးနော်။ကုသိုလ်မရနိုင်တဲ့နေရာမျိုးမှာနေရင်ကုသိုလ်မရဘူးပေါ့ကုသိုလ်မရရင်မင်္ဂလာမဖြစ်ဘူး။အဲ အဲပฏิရူပဖြစ်တဲ့တင့်တင့်လျောက်ပတ်တဲ့နေရာဆိုတာဘုရားတရားတန်ခါအဲကိုးကွယ်နိုင်တဲ့နေရာနော်ဘုရားတရားဘုရားဟောတရားတွေကိုလေ့လာကျင့်ကြံအားထုတ်နိုင်တဲ့နေရာမျိုးပေါ့လေပုပ္ပိစကတပုညတာဆိုတာကတော့ရှေးဘုရားကကောင်းမှုပြုခဲ့ဘူးတဲ့အဖြစ်ကိုခေါ်တယ်ဒါကတော့ဒီဘုရားလုပ်လို့ရတာမဟုတ်ဘူးနောက်ဘုရားကလုပ်ခဲ့တာဟာဒီဘုရားမှာလာပြီးအကျိုးဖြစ်တယ် ရှေးတော့ကကောင်းမှုကုသိုလ်ပြုခဲ့ပြုခဲ့တဲ့ခါကျတော့ဒီဘဝမှာလာပြီးတော့ကောင်းကောင်းမွန်မွန်အာလူဖြစ်ရင်လည်းပဲလူဟိုကောင်းမွန်တဲ့လူလာဖြစ်တယ်ပေါ့လေအဲ့လိုအဲ့လိုလာဖြစ်တဲ့ခါကျတော့ကုသိုလ်ပွားများဖို့ရပို့ပြီးတော့အခွင့်အလမ်းရှိတယ်ဒါကြောင့်မို့တာကိုမင်္ဂလာလို့ခေါ်တယ်ပုပ္ပိစကတပုံညတာတခါတခါကျတော့ တို့ဗမာမှာပုတ်ပေစဆိုစကလုံးကြီးတော့မသုံးကြဘူးလားသုံးဟမ်ဟုတ်တယ်နော်အဲ့တော့ဒါအမှန်ကတော့ဒီလူတယောက်ကောင်းစားနေတာမြင်ရင်ပေါ့ဟုတ်လားအာသူပုတ်ပေစကောင်းခဲ့လို့ပဲဆိုဒီလိုမပြောကြဘူးလားပြောတယ်နော်ဒါဆိုလိုတာတော့ပါလားအာသူကနောက်ဘွားကအာကုသိုလ်လုပ်ခဲ့လို့နောက်ဘွားကကောင်းတဲ့ကံကိုလုပ်ခဲ့လို့အခုဒီဘွားမှာအဲ့ဒီကောင်းတဲ့ကံရဲ့အကျိုးကိုခံစားရပြီးတော့သူဟာချမ်းချမ်းသာသာဖြစ်တယ်ကြီးပွားတယ်စသည်ပေါ့ပုတ်ပေစပုတ်ပေစကတ္တပုညတာအတ္တ တမ္မာပဏိတိအတ္တဆိုတာကမိမိကိုယ်နော်တမ္မာဆိုတာကကောင်းစွာသို့မဟုတ်မှန်ကန်စွာပဏိတိဆိုတာကထားတာ keep လုပ်တယ်ဆိုလိုတာကတော့ကိုယ်ကိုယ့်ရဲ့ဒီကိုယ်စိတ်ကိုစောင့်ထိန်းတာကိုဆိုလိုတယ် self control နော်အဲအတ္တတမ္မာပဏိတိ self control မရှိဘူးဆိုရင်မဟုတ်တုတ်တွေအကုန်ဖြစ်တော့တာပဲနော် အကုသိုလ်တွေအလွန်ဖြစ်တယ် self control ရှိတဲ့ပုဂ္ဂိုလ်ကအကုသိုလ်မဖြစ်ဘူးဒီဒါကြောင့်မို့ဒါဟာလည်းပဲမင်္ဂလာတစ်ပါးပဲတဲ့ဒါဒီအခုဒီမှာလည်းပဲမင်္ဂလာဘယ်နှပါးလဲသုံးပါးလားမသိဘူးနော်ကဲထားပါအောင်အဲ့ဒါနောက်နောက်မှကုန်ပြီးတဲ့ခါကျမှမင်္ဂလာလေးရေးရမယ်အဲ့ဒါကဲနောက်တစ်ခုသွားကြတော့နောက်တစ်ခုကြတော့ဘာဟုတိစင်စတိတ်ပင်စ ဝိနယောစသူတိတ်ခိတောသူဘာတိတာစယာဝါစဧတံမင်္ဂလမௌတမကိုင်းလဲဆိုဘာဟုသစ္စင်စတိတ်ပင်စဘာဟုသစ္စင်စတိတ်ပင်စဝိနယောစသူတိတ်ခိတောဝိနယောစသူတိတ်ခိတော သူဘာတိတာစယာဝါစသူဘာတိတာစယာဝါစဧတံမင်္ဂလမௌတမံဧတံမင်္ဂလမௌတမံဟုတ်ပြီဘာဟုတစ္ဆဗမာစကားမှာဘဟုတုဒ္ဒဆိုတာရှိတယ်မဟုတ်လားနော်ဘဟုတုဒ္ဒဆိုတာဘာခေါ်တာအကျမ်းအမြင်များတာဘဟုဆိုတာများတာတုဒ္ဒဆိုတာကကြားတာရှိတော့ကစာအုပ်ခေမဟုတ်ဘူးကနော်ဗဇက်နဲ့ပြောတဲ့ခေဆိုတော့ ဒီလူဟာများများကြားထားတယ်ဆိုရင်အခုခေတ်တော့ပါလဲစာများများဖတ်ထားတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဒါကြောင့်မို့ဘ ഹു တုတဆိုတဲ့ပုဂ္ဂိုလ်ဟိုပညာရှိဆိုတဲ့အဓိပ္ပာယ်ရှိတယ်စာများများဖတ်ထားတယ်စာများများသိတယ်သူသူ့ရဲ့အရေးအချင်းကိုဘာဟုတစ္ဆလို့ဒီလိုခေါ်တယ်နော်ဘာဟုတစ္ဆဆိုရင်ဘ ഹു တုတများတာကျန်ကံတတ်တာပေါ့တိတ်ပင်စာတိတ်ပဆိုတာကတော့ဒီမှာ လက်မှုပညာအတတ်လို့ဆိုတယ်လက်နဲ့လုပ်တဲ့အတတ်မှန်သမျှပေါ့လေအဲ့ဒီအတတ်တတ်တာလည်းပဲမင်္ဂလာပဲတဲ့ဒီအတတ်တတ်တော့မိမိကောင်းမွန်အသက်မွေးနိုင်တယ်ကောင်းမွန်အသက်မွေးနိုင်ရင်ကုသိုလ်ဖြစ်အောင်လုပ်နိုင်တယ်ဝိနယောစသူတိတ်ခိတော်ဒါကတော့ကောင်းစွာသင်ကြားထားတဲ့ဝီနီးရှိတယ်ဒီနေ့မှာ ဝီနီးဆိုတာဟိုဝီနီးဝီနီးနဲ့စကားပြောပြောနေကြတော့ဝီနီးဆိုတာဘုန်းကြီးမှ ဝီနီးရှိတယ်လို့ထင်နေကြတယ်နော် ဘုန်းကြီးမှာဘုန်းကြီးဝီနည်းရှိသလိုလူမှာလည်းလူဝီနည်းရှိတယ်ဒါကိုလူဝီနည်းလို့လည်းပဲခေါ်တယ်အဲဒီလူတို့ကျင့်ကြံရမယ်အကျင့်တွေကို နားလည်တာဟာဒါဝီနယောစာသူတိခိတော်အရာဖြစ်တယ်အာမြတ်စွာဘုရားတပိသားလို့ဝန်ခံတဲ့ပုဂ္ဂိုလ်မှန်ရင်တဲ့တို့မဟုတ်မြတ်စွာဘုရားကိုကိုးကွယ်တဲ့နော်ဥပါဒကဥပါတိကာဆိုရင်တဲ့သူတို့ကျင့်ရမယ်အကျင့်ဟာဘာလို့ပထမဆုံး၅ပါးတိလပေါ့နော် အဲငါးပါးသီလကရှေ့တက်သွားတော့ပါတော့ရှစ်ပါးသီလရှိတယ်အဲ့ဒီတဲ့တခါဆင်တက်လိုက်အောင်မယ်ဆိုရင်ဆယ်ပါးသီလဆိုတာရှိထို့တူပဲလူလောကမှာလည်းပဲဟိုမိဘပေါ်မှာပြုတင်တဲ့ဝတ္တရားဆရာသမားပေါ်မှာပြုတင်တဲ့ဝတ္တရားသာသမီပေါ်မှာပြုတင်တဲ့ဝတ္တရားစသဖြင့်ဝတ္တရားတွေရှိတယ်အဲအဲ့ဒါတွေအလုံးဒါဝိနယောဆိုတဲ့အရာမှတ်ရမယ်အဲ့လိုဒီလူကျင့်ဖို့ပေါ့လေလူဖြစ်ရင်လူကျင့်ဖို့ယဟန်ဖြစ်ရင်လည်းယဟန်ကျင့်ဖို့ကို နားလဲတာနော်သူတိတ်ခိတဆိုတော့ကောင်းစွာသင်ကြားထားတယ်ဆိုတော့ဒါနားလဲတာဒါနားလဲတာလည်းပဲမင်္ဂလာတစ်ပါးပဲသူဘာတိတာစယာဝါစာတဲ့ကောင်းသောစကားကိုဆိုခြင်းပေါ့နော်ကောင်းမွန်စွာပြောအပ်တဲ့စကားဟာလည်းပဲတဲ့မင်္ဂလာတစ်ပါးပါပဲတဲ့ဟိုသူများနဝင်ချိုအောင်ပြောတာနော်ဟိုနှစ်ယောက်မတက်နေတာကိုတက်အောင်ဆေးဆက်ပေးတဲ့အပြောမျိုး နော်ကြမ်းကြမ်းထမ်းတဲ့စကားလုံးတွေမတုံ့မဲ့နဲ့နော်ချူချူတာတာနဲ့နုညံ့တဲ့စကားလုံးနဲ့ပြောတာမျိုးအဲအလကဘာမှအတုံးမကြတဲ့နော်မက်ဖူနဲ့ဆန့်ကျင်ဘက်ဖြစ်တဲ့စကားတွေမပြောတာမျိုးဒါသူဘာတိတရာဟောသူဘာတိတဝါစာပေါ့လေကောင်းစွာဆိုအပ်တဲ့စကားဒါလည်းမင်္ဂလာပဲတဲ့အဲဟိုစကားဆိုတာစကားလုံးဆိုတာဒါကတော့ ကြံကြံထန်ထန်သုံးလည်းဒီအိဗေရတယ်တိမ်တိမ်မိုးမွေသုံးလည်းဒီအိဗေရတယ်ဆိုတော့အဲ့ဒါမိမိတို့ကဟိုပြောတဲ့အခါမှာတာယာနာပြောပဲပေါ့လေနော်သူသူတပါနာချမ်းသာအောင်ပြောတတ်တာမျိုးပေါ့လေအဲသူဘာတိတာစယာဝါစာအေတံမင်္ဂလမௌတမနောက်တစ်ခုမာတာပိတုဥပဋ္ဌာနဟောထောင်းမယ်လို့တွေ့ပြီအဲ့ထောင်းမယ်ကဘာဘယ်လိုထောင်းမယ်တော့ ဟမ်တလုံးလားနှလုံးလားနော်အဲ့ဒီလိုဂျိတ်ကလေးနဲ့တွေ့ရင်ဘယ်လိုမှတ်ရမလဲအဲ့ဒီဟာလေးဟာတတ်တလင်းဂျိတ်နဲ့ထဝင်ပဲဆင့်ထားတာလို့မှတ်ရမယ်နော်ထောင်းပဲနှလုံးဆင့်လို့မရဘူးဟုတ်လားတတ်တလင်းဂျိတ်နဲ့ထောင်းပဲဆင့်ထားတာလို့မှတ်ရမယ်အဲ့ဒါကလူတွေမသိဘူးကဘုန်းကြီးတွေမသိတယ်နော်ဒါကြောင့်မို့ဖတ်တဲ့ခါမှာလည်းပဲဥပဋ္ဌာဏံလို့မဖတ်ဖက်နဲ့ဥပဋ္ဌာဏံလို့ဒီလိုဖတ်ရတယ် မာတာပိတုဥပဋ္ဌာနတို့ဗမာကမာတာပိတုလို့နှုတ်နှုတ်တက်ကြတယ်မဟုတ်လားနော် မာတာပိတုမာတာပိတု ਨੇ အမှန်ကတော့မဟုတ်ဘူးမာတာပိတုမာတာပိတုမာတာဆိုတာအမေပိတုဆိုတာပဲမာတာပိတုဥပဋ္ဌာနပုဒ္ဒဒါရတတင်္ဂဟောအနာကုလာစကမ္မန္တာဧတံမင်္ဂလ မௌတမံကိုင်းလိုက်ဆိုလိုက်မာတာပိတုဥပဋ္ဌာနံမာတာပိတုဥပဋ္ဌာနံပုဒ္ဒဒါရတသင်္ကဟောပုဒ္ဒဒါရတသင်္ကဟောအနာကုလာစကမ္မန္တာအနာကုလာစကမ္မန္တာဧတံမင်္ဂလမௌတမံဧတံမင်္ဂလမௌတမံဟောမီမာတာဆိုတာပါတော့အမေပိတုဆိုတာအဖေပေါ့ဟုတ်လား ဥပဋ္ဌာဏဆိုတာကလှုပ်ကြွေးတာအမေအဖေကိုလှုပ်ကြွေးတယ်အမေအဖေလှုပ်ဆရာရှိတာတွေလှုပ်ပေးတယ်နော်စားစရာတောက်စရာကြွေးတယ်အဲ့ဘာတော့အဝတ်အစားတွေဖုတ်ပေးတယ်နှိမ့်နှိမ့်နေပေးတယ်ပေါ့လေဒါမျိုးတွေကိုမာတာပိတုဥပဋ္ဌာဏပုဒ္ဒဒါရတတင်ကဟောပုဒ္ဒဆိုတာဗာလဲတာဒါရဆိုတာကမယနော်ပုဒ္ဒဆိုရင်သမီးလည်းပါသွားတယ်ဒီထက်မှာဟုတ်လားတာလို့ဆိုရင်လည်းတာသမီးပေါ့တာသမီးမယဆိုကို family ပေါ့ ဗုဒ္ဓဓာရတသင်္ကဟောသင်္ကဟောဆိုတာထောက်ပံ့တာနော်သင်ဟိုရှင်းနေပြရကြတော့သင်္ဂျိုသင်္ဂျိုနဲ့ပါတယ်ဗျသင်္ဂျိုထောက်ပံ့တယ်အဲ့ဒီသင်္ဂျိုကြီးကပါနေတော့ဗမာလူမျိုးကသင်္ဂျိုဆိုရင်မတော်တဲ့စီစိတ်ကရောက်ရောက်သွားတာနော်လူတွေကမိရှို့တာစိတ်ကရောက်ရောက်သွားတာတော့ခက်တယ်အဲ့ဒါအဲ့တော့သင်္ဂျိုဆိုတဲ့စကားကသင်္ကဟဆိုတဲ့ပါဠိစကားကိုဗမာဆန်အောင်လှုပ်ထားတယ် အဲ့တော့အဲ့လိုလုပ်တဲ့ခါကျတော့တက္ကတမှာကခန်းငယ်မှာရရနေရှိနော်ပါဠိကသင်္ဂဟတက္ကတကျတော့သင်္ဂဟအဲ့ဒါဗမာသံနဲ့ဖတ်ရင်သင်္ကြဟဖြစ်တော့အဲ့ဒီသင်္ကြဟကဟကိုအတက်လိုက်လုပ်လိုက်တယ်ဟမ်ပြီးတော့ဟိုဂျကရှိတဲ့အကိုအော်အိုလုပ်တယ်လေဆိုတာတင်းဂျူဖြစ်သွားတာဒါဒါတဖြည်းဖြည်းနဲ့ဟိုဘာပေါ့ language အတန်ပြောင်းလဲလာတာ philology အနည်းရထားပါတော့အဲ့တော့တင်းဂျူနော်တင်းဂျူလည်းစာ6ပန့်တာဒါမို့တင်းဂျူ6 6ပင့်ချီးမြှင့်ခြင်းလို့ဒီလိုလည်းပြန်ကြတယ်အဲ့တော့မိမိသားသမီးမိမိရဲ့မယားကိုအာ6ပန့်တာစားစရာတောက်စရာပေးတာစသည်ပေါ့လေဒါဟာလည်းပဲမင်္ဂလာတစ်ပါးပဲပုဒ္ဒဒါရတသင်္ကဟောအနာကုလာစကမ္မန္တာ အဲ့ဒါကြတော့အနာကုလကမ္မန္တဆိုဘာတော့အဲ့ဒါအနာကုလဆိုတော့ဟိုမရှုပ်အာကုလဆိုတာရှုပ်ထွေးတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့အနာကုလဆိုတော့မရှုပ်ထွေးဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်နော်မရှုပ်ထွေးဘူးအာဘာခေါ်မလဲမရောပြန်ဘူးနော်အဲ့လိုအဓိပ္ပာယ်ရှိတယ်အဲ့ဒါကြောင့်မို့ အနှောက်အယှက်မရှိဘူးအဲ့တော့အနှောက်အယှက်မရှိတဲ့အဲကမ္မန္တဆိုတာကအမှုပေါ့အလုပ်နော်အဲ့တော့ဒါဘာပြောတာလဲဆိုတော့ကိုတဲ့အချိန်လွန်သွားတာမျိုးတဲ့နော်မတင်မတင်ပြုလုပ်တာမျိုးပေါ့ပေါ့ဆဆလှုပ်တာမျိုးတဲ့အဲ့လိုဟာတွေလုပ်ရင် အလုတ်ရှုပ်ထွေးကြောင်းဖြစ်တယ်အဲ့လိုအလုတ်ရှုပ်ထွေးကြောင်းဖြစ်ရင်အဲ့ဒါတွေကမင်္ဂလာမဟုတ်ဘူးပေါ့လေဒါကြောင့်မို့အလုတ်မရှုပ်ထွေးကြောင်းဆိုတော့အချိန်ဆိုလဲအချိန်မှမှအချိန်နားလဲတယ်တင့်လျော်အောင်ပြုတတ်တယ်မပြင်းမရည်ပြုလုပ်တယ်လုံလရှိတယ်နော်အာဟိုဒီတုံးနဲ့ဆွဲတဲ့အခါမှာမပြက်စီးအောင်နော်မပြက်စီးတဲ့နာမပြက်စီးအောင်တုံးဆွဲတယ်စသည်ဖြင့်ပေါ့လေအဲ့ဒီလိုဟောပြုတာမျိုးကိုအနာကုလကမ္မန္တာ မရှုပ်ထွေးသောအမှုရှိတယ်အဲ့ဒီလိုဆိုတာအဲ့လိုလုံးတတ်တဲ့ပုဂ္ဂိုလ်မှာကုသိုလ်ဖြစ်တယ်ပေါ့အချိန်မှမလာဘူးဆိုရင်အမျိုးဖြစ်သွားတယ်နော်ကောင်းကောင်းမွန်မွန်မလုပ်ဘူးဆိုရင်ဒါရှုပ်ထွေးနေရင်စိတ်လည်းပဲဟိုစိတ်လည်းပဲမကြည်လင်ဘူးပေါ့လေအဲ့တော့ဒါအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းဖြစ်တယ်အဲ့ဒါတွေဆန့်ကျင်ဘက်အာမရှုပ်ထွေးတဲ့အမှုရှိတယ်ဆိုရင်ကုသိုလ်ဖြစ်တယ်ကုသိုလ်ဖြစ်ရင်မင်္ဂလာဖြစ်တယ်ဒါကြောင့်မို့ အနာကုလာစကမ္မန္တာအေတံမင်္ဂလမုဒ္ဓမံတဲ့ကံရှိတော့ကြအောင်ဒါနိစဓမ္မစရိယာစညာကကာနိစသင်္ကဟောအနဝိဇာနိကမ္မာနိ ဧတံမင်္ဂလမုဒ္ဓမံဒါဒီမှာအခက်မပါအောင်နော်ကိုင်းလိုက်ဆိုဒါနိစဓမ္မစရိယာစဒါနိစဓမ္မစရိယာစညာတကာနိစသင်္ကဟောညာတကာနိစသင်္ကဟောအနဝိဇာနိကမ္မာနိအနဝိဇာနိကမ္မာနိဧတံမင်္ဂလမုဒ္ဓမံဧတံမင်္ဂလမုဒ္ဓမံ ကောင်းပြီဒါနင်းစရတယ်ဘာလို့ဒါနင်းစဟမ်ဒါကတော့လူလှူတာပေါ့ဟုတ်လားပေးတာပေးကစွန့်ကြဲတာလှူတာမတွေ့တာဘူးဓမ္မစရိယာဓမ္မစရိယာဆိုတာပါတရားကိုကျင့်တာတဲ့အဲ့တော့သူတတရှင်သုံးစာခိုးခြင်းစသည်ဖြင့်မတော်တဲ့အမှုတွေရှိတယ်နော်အဲ့ဒါတွေကိုဒုစရိုက်လို့ခေါ်တယ် အဲ့ဒီဒုစရိုက်တော့လိန်ပြောတာလေအဲ့လိုဒုစရိုက်ကရှောင်ကျင်တာပေါ့လေအဲ့ဒါကိုဓမ္မစရိယာဒါနင်္စဓမ္မစရိယာစညာတကာနင်္စသင်္ကဟောလာပြမြင်သင်္ကဟောနော်ညာတကဆိုတာပါညာတကလည်းပမာစကားလိုဖြစ်နေပါလေနော်ဆွေမျိုးအဲဆွေမျိုးတွေကိုလည်းပဲကိုတတ်နိုင်သမျှအာထောက်ပံ့ရမယ်တဲ့ ဆင်းရဲတဲ့ဆွေမျိုးရှိအောင်ပေါ့ချမ်းသာတဲ့ဆွေမျိုးတော့ထောက်ပံ့ဖို့မလိုဘူးပေါ့ကိုလောက်ဒီမချမ်းသာတဲ့နော်ဆင်းရဲနဲ့အာပါကောလေအကူညီလိုးနေတဲ့ဆွေမျိုးဒီဆွေမျိုးတွေလည်းကူညီတာမင်္ဂလာပဲတဲ့အနဝိဇာနိကမ္မာနိတဲ့အနဝိဇာဆိုတာအပြစ်မရှိတာနော်အပြစ်မရှိတဲ့ကာမအမှုအလုံးအပြစ်မရှိတဲ့အမှုအလုံးဆိုပါခုနပြောတဲ့ သူများအသက်တာခြင်းဥစ္စာခိုးခြင်းစသည်ကအပြစ်ရှိတယ်ပေါ့နော်ဒီဘဝမှာလည်းပဲမင်းပြမင်းထံသိနိုင်တယ်နောက်ဘဝမှာလည်းပဲတန်ត្រာမှာလည်းပဲအပေကြအပေကြတဲ့အကျိုးရနိုင်တယ်ဆိုတော့ဒါအပြစ်ရှိတဲ့အလုံးလို့ဒီလိုဆိုရတယ်ဥပုသ်ဆောင်တယ်နော်ဝေယဝိသပြုလုပ်တယ်အာလူတွေဘာဘာပြီးမှဆိုရေဥစဉ်တဲ့ဟာတို့လမ်းမှာ လူတွေလာတဲ့ခါမှာနားကိုတစ်ပင်စိုက်ပေးတာတို့ဇရက်ဆောက်တာတို့ရှိတယ်မဟုတ်လားလမ်းပြင်တာတို့ရေကန်ရေတွင်းရေကန်တူးတာတို့စသည်ဖြင့်ပေါ့လေနော်ဒါတွေဟာအပြစ်မရှိတဲ့အပြစ်မရှိတဲ့အလုပ်တွေအဲလိုအပြစ်မရှိတဲ့အလုပ်တွေကိုလုပ်ပေးရင်လူမိမိလည်းပဲစိတ်ချမ်းသာတယ်သူများလည်းပဲအဲစိတ်တမကပါကိုရောစိတ်ရောချမ်းသာတယ်နော်ဒါကြောင့်မို့ဒီအမှုတွေကအနဝိဇကမ္မအပြစ်မရှိတဲ့အမှုလို့သူတို့ဆိုရ အခုကြောင်းမှာလာပြီးတော့လှုပ်အားပေးတာတို့ဘာလို့ဒါတွေကအနဝိဇ္ဇကာမတွေပေါ့အပြစ်မရှိတဲ့အလုပ်တွေပေါ့ချက်ချက်တဲ့ပြုတ်တဲ့လူတွေကချက်တဲ့ပြုတ်တာလှုပ်အားပေးတယ်တန်ရှင်းတဲ့တန်ရှင်းရေးဆိုတော့တန်ရှင်းရေးလှုပ်အားပေးတဲ့စသည်ဖြင့်ပေါ့လေအနဝိဇ္ဇာနိကာမာနိအေတံမင်္ဂလမုဒ္ဓမာခိုင်နောက်တစ်ခုသွားမယ်အာရတိဝိရတိပါပါမစ္ဆပါနာစတန်ယမောအပ္ပမဒောစဓမ္မေတု ဧတံမင်္ဂလမုဒ္ဓမံကိုင်းလဲဆိုအာရတိဝိရတိပါပါအာရတိဝိရတိပါပါမစ္ဆပါဏာစတံယမောမစ္ဆပါဏာစတံယမောအပ္ပမဒောစဓမ္မေတုအပ္ပမဒောစဓမ္မေတုဧတံမင်္ဂလမုဒ္ဓမံဧတံမင်္ဂလမုဒ္ဓမံအခုဒီမှာ သတိထားစရာပါလဲဆိုရင်မစ္ဆဆိုတဲ့ပုံပဲနော်အဲ့ဒါမြစ္ဆမြစ္ဆလို့ထွက်မိတတ်တယ်ဟုတ်ပါလားမစ္ဆလို့ထွက်ရမယ်နော်မကိုစာလုံးတက်ရိုးရိုးမကိုစာလုံးတက်ရင်မစ်ကတိလိုတံမြင်နဲ့မစ္ဆလို့ထွက်ရမယ်မြစ္ဆမဟုတ်ဘူးအဲ့ဒီအဲ့ဒီအတန်ကဘယ်နဲ့ကြောင့်ဝင်လာဝင်ဝင်နေမှမတူဘူးဗမာမှာနော်ပန်းကောက်နဲ့ဟိုပင်စဆိုလည်းပဲပြင်စလို့ထွက်တယ်ဟုတ်တယ်မလား ဗမာတွေကပြင်စမရန်ပြင်စလို့ခေါ်တယ်မဟုတ်တာပင်စလို့ခေါ်ရအောင်အဲဒီမှာလည်းပဲမြစ်စမြစ်စနဲ့ဆိုရတယ်မဟုတ်တာမစ္စာသူရှိတဲ့ပဲဖနော်မကိုဇာကွက်တရင်တုံးမှုစာလုံးတရင်အစ်တန်ထွက်တယ်ပေါ့မစ်တော့ဟုတ်လားအဲမစ္စာမစ္စာပါဏာစတန်ယမောအပ္ပမဒောစဓမ္မေတုဧတံမင်္ဂလမဟုတ်တော့အာရတိဝိရတိပါပါတဲ့ပါပါဆိုတာပါပဆိုတာမကောင်းဖို့အာရတိ ဒါလည်းပဲရှောင်ကျင်တာပဲဝိရတိဒါလည်းပဲရှောင်ကျင်တာပဲဒီနှစ်ခုဟာဟိုထူးအောင်ပြောလဲရတယ်မထူးဘူးလို့ပြောရင်လည်းရတယ်နော်အာရတိဆိုတော့ဝေးစွာရှောင်ခြင်းလို့ဒီလိုဆိုပြီးတော့ဝိရတိကို အထူးသဖြင့်ရှောင်တယ်လို့နော်အထူးသဖြင့်ရှောင်ခြင်းခြင်းလို့ဒီလိုလည်းပဲဆိုတယ်တခါဒီနှစ်ခုကပုဂ္ဂိုလ်နှစ်ခုဖြစ်နေတော့ကိုဟို ရိုးရိုးအတိတ်ပဲအဖြစ်ရှောင်ကျင်သားကြီးပဲဖြစ်ပေမဲ့လို့ပုံတစ်ခုဖြစ်နေတဲ့အတွက်ကြောင့်မို့ကွဲပြားအောင်ဘယ်လိုဘယ်လိုကြံကြလဲဆိုတော့အာရတိဆိုတာကစိတ်နဲ့ရှောင်တာကိုဆိုလိုတယ်ဝိရတိဆိုတာကကိုနှုတ်နဲ့ရှောင်တာကိုဆိုလိုတယ်လို့ဒီလိုလည်းပဲသာဂရဆရာကြီးကပြောတာစိတ်စိတ်ကိုမကူးတာနော်မကောင်းမှုကိုလွတ်ဖို့စိတ်ကိုမကူးဘူးစိတ်နဲ့ရှောင်ကျင်တယ်အာခန္ဓာကိုယ်နဲ့လှုပ်မှပါးစပ်နဲ့ပြောမှရှောင်ကျင်တယ်ဒါကြတော့ဝိရတိ ဘာပဲဖြစ်ပေါ့လေဟိုမကောင်းမှုမှရှောင်ကျင်တာဒါတော့မှတ်ထားရပါတယ်အာရတိဝိရတိပါပါမစ္ဆပါနာစတန်ယမောမစ္ဆဆိုတာကအရက်ပေါ့နော်တီအရက်သူရာမေရယမစ္ဆပမာဒဌာနာဝေရမဏိဆိုပါတယ်နော်ပါဏဆိုတာတောက်တာအဲတော့အရက်တောက်ခြင်းမှတန်ယမောရှောင်ကျင်ခြင်းစောင့်ထိန်ခြင်းအဲမကောင်းမှုတို့၌မိလျော့ခြင်းကိုဖြစ်စေတတ်တဲ့ သေးကြီးအရက်တောက်ချင်းမှရှောင်ကျင်ခြင်းအပမဒောစဓမ္မေသူကောင်းသောတရားတို့မှမမိမလျော့ခြင်းအပမာဒနော်ပမာဒဆိုတာကမိလျော့တာအပမာဒဆိုတာက မမိမလျော့တာဓမ္မဆိုတာကတော့တရားပေါ့နော်အဲ့တော့ကောင်းသောတရားတို့၌အာ မမိတ်မလျော့တာကို အပမဒေါသဓမ္မေတုလို့ခေါ်တယ်မမိတ်မလျော့ခြင်းဆိုတာတခြားတခြား synonym နဲ့ပြောရင်တတိပဲနော်တတိဆိုတာတတိနဲ့မမိတ်မလျော့တာတွေဟာအတူတူပဲတတိနဲ့အပမဒနဲ့ဟာအတူတူပဲတတိရတယ်ဆိုတော့ဒါမမိတ်ဘူးပေါ့အဲလောက လောကမှာ ကြီးပွားတိုးတက်တဲ့လူနေနေတဲ့လူတွေကိုကြည့်မယ်ဆိုသူတို့ဟာအများအားအဲလိုတတိလေးရှိတယ်နော်အဲ ပျက်စီးနေတဲ့လူကြည့်မှဆိုဒီလူဟာတတိမရှိဘူးဆိုတာသိရတယ်။အဲဒါကြောင့်မို့ဒီမမိတ်မလျော့ခြင်းဟာဟိုမသေးခြင်းရဲ့အကြောင်းပဲမိလျော့တာကသေခြင်းရဲ့အကြောင်းပဲဆိုပြီးတော့မြတ်စွာဘုရားဟောထားတာလည်းရှိတယ်။အဲဒီလိုကောင်းသောတရားတို့၌မမိမလျော့ခြင်းအပမဒေါသဓမ္မေတုဒါလည်းမင်္ဂလာပဲတဲ့။အေတံမင်္ဂလမုဒ္ဓမာ။ခိုင်းနောက်တစ်ခုသွားမယ်။ဂါရဘောသ နိဝါတောသဂါရဝောသနိဝါတောသတန်တုတ်ထိသကတင်ညုတာကာလေနဓမ္မတဝနံဧတံမင်္ဂလမௌတ္တမံ ဒီဂါထာမှာခက်တာမရှိပါဘူး။ကြိုင်လဲဆိုကြဂါရဝောစနိဝါတောစဂါရဝောစနိဝါတောစတန်တုဋ္ဌိစကတိညုတာတန်တုဋ္ဌိစကတိညုတာကာလေနဓမ္မတဝနံကာလေနဓမ္မတဝနံဧတံမင်္ဂလမုဒ္ဓမံဧတံမင်္ဂလမုဒ္ဓမံကောင်းပြီဂါရဝောစာဆိုတာက ယိုးသေးတာကိုဂါရဝခေါ်တာဗမာစကားဖြစ်နေပါပြီနော်ဂါဒီဒီဒီကောင်လေးဂါရဝတရားမရှိဘူးတော့ဂါရဝတရားရှိတယ်ဆိုတော့ပြောတယ်လေရှိအာရှိတိုင်းထုံးစံအရအာကြီးတဲ့လူကိုယူယူသေးရတယ်ဆရာသဆရာသမားယူသေးရတယ်မိဘယူသေးရတယ်ယရဏသုံးမယူသေးရတယ်ဒါဂါရဝပေါ့အဲ့လိုအယူသေးမရှိဘူးဆိုတော့ကုသိုလ်မဖြစ်ဘူးပေါ့နော်အယူသေးရှိတဲ့ပုဂ္ဂိုလ်က ကုသိုလ်ဖြစ်တယ် ဒါကြောင့်မို့သူ့ကိုမင်္ဂလာလို့ခေါ်တယ်နိဝါဒောစာနိဝါဒောစာတော့နှိမ့်ချကိုကိုကိုနှိမ့်နှိမ့်ချတတ်တဲ့သဘောကြွားဝါခြင်းရဲ့ကြောင်းပြန်ပေါ့စန့်ကျင်ပဲပေါ့အဲကိုကိုကိုနှိမ့်ချတာလည်းပဲမင်္ဂလာတစ်ပါးပဲတဲ့ကာရဝောစာနိဝါဒောစာတန်တုတ်ခိစာတန်တုတ်ခိဆိုတာကရောင်ရဲတာရှိတာနဲ့ခြေနှက်တာကိုတန်တုတ်ခိလို့ခေါ် တန်တုတ်တိဟာလည်းပဲမင်္ဂလာတစ်ပါးပဲတဲ့လူတွေမှာလူတွေပဲဖြစ်ပေါ့လေဘလို့တတ္တဝါတွေမှာတန်တုတ်တိမရှိဘူးဆိုရင်အများဆင်းရဲတာအများဒုက္ခဖြစ်တာဟောလေးလိုချင်တရားလေးလိုချင်အဲ့လိုဖြစ်နေတမြကလာပါလုံးကိုယ်မှဆင်းရဲနေတာပဲဘာတခုလိုချင်တယ်အဲ့ဒါကိုမရသေးဘူးဆိုရင်အဲ့ဒါအဲ့ဒါဆင်းရဲနေတယ်အဲ့ဒါရအောင်ဆိုပြီးတော့အားထုတ်ရရလာပြန်တော့ကော ရတော့လည်းပဲသူ့စောင့်ရှောက်ရတဲ့ဒုက္ခကတခါလာပြန်နော်ကာတိကလေးလိုချင်တယ်မရခင်ရတော့ကာတိကလေးအဲလိုချင်တော့ကာတိကလေးရအောင်ဆိုတော့ဝယ်နိုင်အောင်ပတ်စံရှာရမယ်ဆိုတော့သူများပြောဆိုခံပြီးတော့လုပ်ကန်ရဝယ်လို့လို့ကာတိကလေးရတော့အာသူများဟိုလေးနဲ့ချစ်သွားမလားဟာဒီဟာလေးနဲ့ချစ်သွားမလားခိုးသွားမလားဒါပူပြန်ပူပန်ရပြန်ဟမ်အဲ့တော့ပစ္စည်းဆိုတာအဲ့လိုပဲဒုက္ခနှစ်မျိုးရှိတယ်မရခင်ဒုက္ခဒုက္ခတစ်မျိုးရပြီးဒုက္ခတစ်မျိုးတဲ့ အဲ့အဲ့ဒုက္ခမဖြစ်အောင်ဘာခေါ်လဲอืมအသင့်တဲ့နှလုံးသွင်းရတယ်ပေါ့လေအဲ့တန်တုတ်တိဆိုတာရောင်ရဲတယ်နော်ရှိတာနဲ့ခြေနဲ့တယ်ဆိုတဲ့နေရာမှာလည်းပဲဟိုဒါကိုအတုံးမမှားဖို့အရေးကြီးတယ်ပေါ့ဆင်းရဲနေတဲ့လူကသူ့သူ့အခြေအနေတိုးတက်အောင်မလုပ်ရဘူးလားအဲ့လိုမေးစရာရှိလားနော် သူသူလက်ရှိအခြေအနေကဆင်းရဲနေဒီကောင်မင်းတိုးတက်အောင်မလုပ်နဲ့ဒီတိုင်းပဲနေလို့ဒီလိုပြောလို့ရမလားဒီလိုတော့မရဘူးပေါ့ဟုတ်လားဒါကတော့ကိုကိုလူလူလောကမှာအဆင်အတန်းမီမီနေရဖို့ဒါတော့ဒါလောက်ရမှာပဲဒါမှမဟုတ်အလွန်ကျွန်းအဲလောဘမဖြစ်ဖို့ပေါ့လေဟိုကလည်းလိုချင်တရားလည်းလိုချင်ဟိုကဖြစ်ရင်တရားဖြစ်ရင်အဲ့ဒီလိုအလွန်ကျွန်းမဖြစ်ဖို့အရေးကြီးတယ်ပြီးတော့ဟိုကုသိုလ်ကောင်းမှုပြုတဲ့နေရာမျိုးမှာ တန်တုတ်ထိမကျင့်သုံးရဘူးဟုတ်လားငါဒီလောက်လေးလို့တော့ပါပြီဆက်ဆက်မလို့တော့ပါဘူးဆိုဒါမျိုးတော့မလုပ်ရဘူးနော်အဲ့ဒီကျတော့ဆိုတော့လောဘကြီးရပါများများကုသိုလ်စာများများလုပ်နိုင်လေကောင်းလေပညာရှာတဲ့နေရာလားမှာလည်းပဲဒီတိုင်းပေါ့နော်ဆယ်တန်းပညာလောက်တက်ပြီးတော့ဒါတော်ပါပြီရှေ့စစ်မစစ်တော့ပါငါချီနဲ့တမဆိုဒါဒါမမှန်တော့ကျင့်သုံးမှုပဲအဲ့ဒီကျတော့ပိုးပူပူပူနားလည်အောင်ပိုးပြီးတော့တက်အောင်ပိုးပြီးတော့ဘာခေါ်လဲပွဲတွေဘာတွေရအောင်ဒါကတော့လုပ်ရမှာပဲ အဲ့တော့ဟိုဖခင်ကတော့ဟောထားပြီဒါကိုကိုကလိမ္မာဆိုတာအသုံးချတတ်ဖို့အရေးကြီးတယ်အထူးသဖြင့်ကတော့ဗာလဲဆိုတော့ဟိုအကုသို့ဖြစ်သလားမဖြစ်မလားနော်ဒါပဲအရေးကြီးတယ်တိတ်လိုချင်တဲ့စုဆောင်းတယ်အများကြီးတယ်ဒါတွေကိုတွေ့တာလဲဆွဲလန်းနေတယ်ဆိုရင်ဒါအကုသို့ဖြစ်တယ်အကုသို့ဖြစ်တယ်ဆိုရင်ကိုလည်းပဲမချမ်းသာဘူးအဲ့လိုတော့မဖြစ်စေရဘူးတန်တုတ်ထိစကတိညုတာဆိုတာကသူ့ကျေးဇူးကိုသိတတ်တာ သူများသူများအကိုကိုပြုထားတဲ့ကိစ္စတစ်ခုခုကို ပြန်ပြီးတော့အောက်မိတာတတိယတာကိုကတင်ညွတာလို့ခေါ်တယ်အဲလောကမှာတချို့လည်းပဲကျေးဇူးမသိတတ်တဲ့လူတွေရှိတယ်ပေါ့လေနော်သူကများသောအားဖြင့်တော့ကျေးဇူးသိတတ်ကြတယ်နဲ့တူပါတယ်အဲ့လိုသူများတွေပြုဘူးတဲ့ကျေးဇူးကိုသိတာဟာလည်းပဲမင်္ဂလာတစ်မျိုးပဲတဲ့အဲသူများကိုယ်ပေါ်မှာကျေးဇူးရှိရင်ကိုယ်ကဒါမှန်မှန်ကန်ကန်အတိုင်းလည်းပဲထုတ်ဖော်ပြောနိုင်တဲ့ ဘာခေါ်မလဲစိတ်ထားရှိရမယ်နော်ငါဒီကောင်နဲ့ငါမတည့်ဘူးဒီကောင်ဒီကောင်ငါနောက်တစ်ခါပြုတ်ကလေးကျေးဇူးတယ်ကလုံးခြေဖြတ်မယ်လို့ဒီလိုမဖြစ်เสียအောင်သူနဲ့ခုကိုကမတည့်တာမတည့်တာတခြားဒါတော့မတတ်နိုင်ဘူးဆိုပါတော့ဒါမှမဟုတ်နောက်တော့က तू ပြုတ်ဘူးတဲ့ကျေးဇူးကတော့ကျေးဇူးပဲဟုတ်လားအဲဒီကျေးဇူးကတော့ကျေးဇူးအနေနဲ့ပဲဒါကိုကလက်ခံရမယ်ကျေးဇူးအနေနဲ့ပဲအဲသူများကိုလည်းပဲပြောပြနိုင်ရမယ်ကာလီနဓမ္မတဝနံတဲ့ဟောကာလီနဆိုတော့ တင့်တယ်လျောက်ပတ်တဲ့အခါမှာပေါ့လေတတ်နိုင်တဲ့အခါမျိုးမှာလို့ဆိုလို့လေဓမ္မတဝနာတရားနာတယ်အခုလို class တက်တာမျိုးနော်တရားပွဲတရားနာတာမျိုးဒါလည်းပဲအခါအားလျော်စွာတတ်နိုင်သမျှပြုလုပ်ပေးရမယ်တဲ့တရားနာတယ်ဆိုတော့ကိုမတိသေးတာတိတယ်တိတိသားလည်းပဲပို့ပြီးတော့ရှင်းရှင်းလင်းလင်းသိသွားတယ်နော်မိမိမှာယုံမတန်တရား ဖြစ်နေတာမျိုးရှိရင်လည်းပဲဒီယုံမှတန်တရားပျောက်သွားစေပျောက်သွားနိုင်တယ်။အဲဒါကြောင့်မို့ဒီတရားနာတာမင်္ဂလာတစ်ပါးလို့ဒီလိုဆိုရတယ်အဲ့တော့ဟို အင်္ဂုတ္တုဆိုတဲ့ပါဠိတော်မှာမြတ်စွာဘုရားတရားနာခြင်းရဲ့အကျိုး၅ပါးကိုဟောထားတာရှိနော်ကလပ်တက်တာနဲ့တရားနာတာတူတူပဲနော်မကြားဘူးတာကြားရတယ်ဆိုတော့မသိသေးတာသိရတယ်သိပြီးသားကိုလည်းပဲထပ်ပြီးတော့မှန်မှန်ကန်ကန်စင်စင်ကြဲကြဲသိရတယ်ကို့မှာဒါဆုံးတစ်ခုနဲ့ပတ်သက်ပြီးတန်တရားဖြစ်နေရင်လည်းပဲဒီတန်တရားပျောက်သွားနိုင်တယ်မိမိအယူကိုဖြောင်းမြောင်းမှမှဖြစ်ဆောင်လုပ်နိုင်တယ်ပြီးတော့စိတ်ကြည်လင်တယ်တဲ့အဲ့ဒါအကျိုးတရား၅ပါးရှိတယ် စိတ်စိတ်စိတ်ထဲမှာပြုနေတဲ့ခါမျိုးဆိုရင်ပရိပရိပရိတရားပဲနားလိုက်အောင်နော်သို့မဟုတ်ဒီဟိုဆရာတော်များဟောတဲ့တရားနားလိုက်တယ်ဆိုရင်စိတ်ကြည်လင်သွားတယ်ဒါကြောင့်မို့ဒီလိုအကျိုးတွေကိုရနိုင်တဲ့အတွက်ကြောင့်မို့တရားနာတာကိုလည်းပဲတတ်နိုင်တယ်မြတ်မိမိအခွင့်အခါအဲတင့်တယ်လို့တရားနာခြင်းမှုကိုပြုရမယ်တဲ့ဒါအဲ့လိုပြုရင်မင်္ဂလာဖြစ်တယ်တဲ့ ကိုယ်မှာဘုဒ္ဓတများတယ်သိပြီးသားကိုလည်းထပ်ပြီးတော့ပမှန်ကန်ကန်စင်စင်ကြဲကြဲသိတယ်ကိုယ်မှာယုံမရှိနေလည်းပဲဒီယုံမကြီးပျောက်သွားနိုင်တယ်အယူအဖြောက်မှန်နိုင်တယ်စိတ်ကြည်လင်တယ်ဆိုတဲ့အကျိုးတရားတွေရနိုင်တဲ့အတွက်ကြောင့်မို့တရားနာခြင်းဟာမင်္ဂလာတစ်ပါးပဲတဲ့ဧတံမင်္ဂလမုဒ္ဓမာနောက်တစ်ခုခန္တီစသောဝသတ္တတာသောဝသတ္တတာဟောသောဝသတ္တတာလို့လည်းပဲ ဖတ်ချင်လည်းဖတ်ပါလေဒါမှလည်းကောင်းတာတော့သောဝသတ္တတာလို့ဖတ်ရင်ပို့ပြီးတော့ကောင်းတယ်တမနာနိစဒတနာကာလေနဓမ္မတာကိစ္ဆာတာကိစ္ဆာနော်တာကိစ္ဆာမဟုတ်ဟုတ်အဲကာကြီးကိုကာကြီးကိုဒီခါလေးဂန်းငယ်တော့ထွက်ထွက်သွားတတ်တယ်တာကိစ္ဆာတာကိစ္ဆာပဲဓမ္မတာကိစ္ဆာဧတံမင်္ဂလမௌတ္တမ ကဲလိုက်ဆုံးလိုက်အောင်ခန္တီစသောဝသတတာခန္တီစသောဝသတတာတမနာနိစဒတနာတမနာနိစဒတနာကာလီနဓမ္မတာကိစ္ဆာကာလီနဓမ္မတာကိစ္ဆာဧတံမင်္ဂလမုဒ္ဓမံဧတံမင်္ဂလမုဒ္ဓမံอืมခန္တီစတော့နားလည်ပြီနော်ဗမာစကားလိုဖြစ်တယ်ဒီခံရဒီခံရဆိုတာအမျိုးမျိုးရှိတယ် နော်ဟိုသူများကိုလာပြီးတော့ရန်ဆလာမျိုးသီးခံတယ်သူများမတော်ရောကိုပြောတာမျိုးသီးခံတယ်ဒါလည်းဟုတ်တယ်ပေါ့ပြီးတော့တခြားသီးခံတယ်ဆိုတာကအစားအသောက်နဲ့ပတ်သက်ပြီးတော့လည်းသီးခံတယ်ရာသီဥတုအချိန်ဟွာနဲ့ပတ်သက်ပြီးသီးခံတယ်နဲ့စတဲ့ဖြင့်သီးခံတာတွေအများကြီးရှိတယ်ဒါအားလုံးဟာဒီခန္တီဆိုတဲ့သဘောထဲမှာပါတယ်သီးခံမှုမရှိရင် လောကမှာအကုသိုလ်ဖြစ်เสียရရှိပဲသီးခံမှု များများပွားများနိုင်လေမိမိမှာအာကုတုဖြစ်ဖို့ရန်နဲလေလေပဲတဲ့ဒါသိခံတဲ့ဒါသိခံတဲ့ဂုဏ်ကိုဒါอืมမင်္ဂလာတစ်ပါးအဖြစ်နဲ့မြတ်စွာဘုရားဟောတော်မူနော်မြတ်စွာဘုရားအလောင်းအနေနဲ့ခန္တီတရားကိုတော့ဟောမခေါ်မလဲထိတ်တန်းရောက်အောင်ကျင့်ခဲ့တာပေါ့လေမြတ်စွာဘုရားလောင်းမှီအောင်တော့ရိုးရိုးတတ်သွားတဲ့အနေနဲ့တတ်ချင်မှတတ်နိုင်မယ်ပေါ့လေဒါပေမဲ့လို့ တတ်နိုင်သမျှခန္တီကိုလက်ကင်ထားသွားရင်မိမိမှာချမ်းသာမှုရတာပဲအဲခန္တီတရားမရှိဘူးဆိုရင်ဒီဒီပုဂ္ဂိုလ်မှာချမ်းသာမှုမရှိဘူးဒါကြောင့်မို့စားရတော့တယ်နော်ဟိမကောမှုစသည်ဖြစ်တယ်ဒါတီးခံရမှာပေါ့ဒါတိတ်ဘူးလို့တိတ်အိုက်တယ်ဒါတိတ်ကြီးမနေနဲ့တီးခံရတာခန္တီစသောဝသတ္တတာဆိုတာကတော့ တိုက်ရိုက်ဘာသာပြန်ရင်တော့ကောင်းသောကောင်းသောစကားနည်းကွာလွယ်ကူသောစကားရှိသည်ဤအဖြစ်နော်ဒါအဲ့လိုပြန်မယ်ကနားလည်လားအဲ့ဒါဟမ်လွယ်ကူသောစကားရှိသည်ဤအဖြစ်နော်ဘုန်းဘုန်းကြီးဘုန်းကြီးချင်းချင်းစကားပြောရင်အဲ့လိုပဲပြောလို့မယ်ထင်တယ်နော်ဆိုလိုတာကတော့ပြောလွယ်ဆိုလွယ်ရှိတာပြောပြောလိုက်ရင်နားထောင်တာကိုအဲ့ဒါကိုသောဝဆတ္တတာ obedience နော်အဲသူများကအကြံပေးတာသူများကဆရာသမားမိဘတို့ကဆုံးမတာကိုနားယူလွယ်တာလွယ်ကူသောစကားရှိတယ်ဆိုတာသူ့ရှိသူ့ကိုလွယ်လွယ်ကူကူနဲ့ပြောလို့ရတယ်နော်ချမ်းချမ်းသာသာနဲ့ပြောလိုက်ပြန်ပြီးမငြင်းဘူးဆိုတာဟုတ်လားအဲအဲပြန်ပြီးရံမတွေ့ဘူးမငြင်းဘူးအဲ့ဒါမျိုးကိုခေါ်တယ်သောဝသတ္တတာဒီနိုင်ငံမှာတော့ဒါတိတ်ပြီးတော့ popular မဖြစ်ဘူးဟမ်ဒီနိုင်ငံကတော့ပြန်ပြန်ချရမယ်ဆိုတဲ့ဝါဒကလေးတွေလေဒီလိုပဲသင်ပေးတယ် ဟိုမေတ္တာတုတ်ထဲမှာလည်းဒီလိုဒီလိုဒီလိုပုတ်တပုတ်ပါတယ်သူ့ဝဆောဆိုတော့ပုတ်ပါတယ်အဲ့ဒါပါတော့ကိုဟိုတခြားဘုန်းကြီးတစ်ပါးကနိုင်ငံခြားဘုန်းကြီးတစ်ပါးကသူကဟိုကောင်းသောစကားရှိတယ်ပေါ့လေစကားကောင်းကောင်းပြောတတ်တယ်ခြူတာသောစကားရှိတယ်ဆိုအဓိပ္ပာယ်မျိုးတော့ပြန်တယ်သူကအင်္ဂလိပ်လိုပြန်တယ်အဲ့ဒါကိုကပြောတယ်ကိုတော့ဒါမဟုတ်ဘူးဟုတ်လားဒီဒီပုတ်အဓိပ္ပာယ်ကသူများပြောတာနာယူလွယ်တယ်လို့ပြောတာဆိုတော့ အမေရိကန်တွေကဒါမကြိုက်ဘူးတဲ့ဒါမှမပြောင်းပြန်တယ်အဒါတော့မလုပ်မလုပ်သင့်ဘူးလို့ဟလာသူတို့ကြိုက်တာမကြိုက်တာတော့မတတ်နိုင်ဘူးပေါ့ဘုရားဟောတာဟောတာဒါကတော့ဒါပဲပေါ့ဟုတ်လားခန္တီစသောဝသတ္တတာအဲ့တော့မိဘပြောတာနော်နာယူရတယ်ဆရာသမားပြောတာနာယူရတယ်ပေါ့လေတမနာနိစဒတနံယဟန်တော်တို့ကိုဖူးမြင်ခြင်းတဲ့ ဒါလည်းပဲမင်္ဂလာတစ်မျိုးပါပဲတဲ့နော်ယဟန်နေမြင်ရရင်စိတ်အေးချမ်းတယ်ပေါ့လေဒါကြောင့်မို့ဒီနေရာမှာတမနာအရာကိလေသာငြိမ်းပြီးသားယဟန္တာကိုယူရင်တော့ပိုကောင်းတာပေါ့လေနော်ခရာယဟန္တာပြီးတော့တခါကိလေသာငြိမ်းဖို့ရန်ကြင့်နေတဲ့ပုံကိုယ်တွေပေါ့တရားအထုတ်နေတဲ့ကမ္မထရိတ်တာတခုသွားကြည့်ကြည့်ပါလားနော်ဒီအဲ့ဒီလူတွေတရားအထုတ်နေတာတွေ့ရရင်ဘယ်နဲ့လဲ စိတ်မချမ်းသာဘူးလားနော်စိတ်အေးမအေးချမ်းဘူးလားဟောသူခင်ဗျာဆိုတော့လမ်းလျှောက်နေလည်းပဲငါအသိဉာဏ်လျှောက်နေတယ်စိတ်စိတ်ငြိမ်ငြိမ်လေးနဲ့ဆိုတာသူတို့ကြည့်ရတာနဲ့ပဲစိတ်ချမ်းသာတယ်ထို့လူပဲကိလေသာကင်းပြီးတဲ့ဘုရားယဟန္တာစသည်ဖူးမြင်ရတဲ့ဆိုရင်ဒါမင်္ဂလာတစ်ပါးပဲတဲ့တမနာနိသဒတနာကာလီနဓမ္မတာကိစ္ဆာအချိန်ရတဲ့အခါမှာတရားဆွေးနွေးတယ်တဲ့ဒါတာကိစ္ဆာဆိုတာ အတူတကွပြောတယ်တဲ့အတူတကွပြောတယ်ဆိုတော့ဆွေးနွေးတာပေါ့တရားဆွေးနွေးတယ်ကိုချင်းချင်းပေါ့လေနော် တရားဆွေးနွေးတယ်ဓမ္မတာကိစ္စအဖွဲ့တို့တော့ရှိဟိုဗမာပြည်မှာတော့ရှိတယ်ထင်တယ်အဲဆိုတော့တပတ်မှာတစ်ခါတွေ့ပြီးတော့ကိုနားလည်းလားပြောပြသူနားလည်းလားပြောပြဝိုင်းဆွေးနွေးကြမေးကြမြန်းကြစသည်ပေါ့လေဓမ္မတာကိစ္စဓမ္မတာကိစ္စပြုတဲ့ခါမှလည်းပဲ ကိုငဘောကအတိလွဲနေတာတွေကိုမှမှမှမကန်ကန်သိအောင်လုပ်နိုင်တယ်မသိသေးတာသိနိုင်တယ်ယုံမှတန်တဲ့ရှိတာပဲပြောင်းနိုင်တဲ့စသဖြင့်ခုနပြောခဲ့တဲ့အကျိုးတရားတွေရနိုင်တာပါပဲဧတံမင်္ဂလမုဒ္ဓမံတဲ့ပေါ့မိတာမင်္ဂလာတစ်ပါးနောက်တစ်ခုတွားကြစို့တပောစာအဲဒီမှာလဲတပောစာလို့မဖတ်နဲ့ဟမ် ဟိုပတ်စောက်ကတလုံးလည်းရှိတယ်ဟာလားအဲ့ဒီပတ်စောက်တလုံးလည်းရှိတယ်ကြတော့နှလုံးလိုလုပ်ပြီးတော့ဖတ်တယ်ရှိရတက်ဘောဆာတက်ဘောဆာနဲ့အလုံးရတော့နှုတ်တယ်တို့ဘာမှပြောပါနော်တပောစဗြဟ္မနော်ဗျမလို့ဖတ်ခြင်းလည်းဖတ်ပါဟုတ်လားဗြဟ္မစရိယင်စတပောစဗြဟ္မစရိယင်စအရိယသစ္စာနဒတနာနိဗ္ဗာန်သစ္စိကိရိယာစ ဧတံမင်္ဂလမုဒ္ဓမံကဲဆိုလိုက်ကြတပောစဗြဟ္မသရိယင်စအရိယသစ္စာနဒတနံနိဗ္ဗာနသစ္စိကိရိယာစဧတံမင်္ဂလမုဒ္ဓမံဧတံမင်္ဂလမုဒ္ဓမံ တပောစာနော်တပောစာကတော့ရိုးရိုးရိုးရိုးအနေနဲ့ပြောမယ်ဆိုရင်တော့ဟိုတပဆိုတဲ့ပုတ်ရဲ့အဓိပ္ပာယ်ကဟွန်းဘာခေါ်မလဲအရင်အမြစ်ကလိုက်ပြောရမယ်ဆိုရင်ဒီကိလေသာတွေကိုလောင်လောင်လောင်မြိုက်တတ်တဲ့သဘောမျိုးကိုတပလို့ခေါ်တယ်တပဆိုပူတယ်လို့ဆိုတယ်ဟိပေးလိုက်တဲ့ခါကျတော့ဟိုဟို ဟိုပစ္စည်းတစ်ခုခုဟာလောင်သွားမှာပေါ့နော်ထို့တူပဲဒီတပဆိုတဲ့သဘောတရားရှိမယ်ဆိုရင်ကိလေသာတွေကိုခါလောင်သွားအောင် လုပ်နိုင်တယ်ကိလေသာတွေကင်းသွားအောင်လုပ်နိုင်တယ်ဒါကြောင့်မို့တပလို့ခေါ်တယ်အဲ့တော့ဟိုရိုးရိုးနားလည်ဖို့ကတော့အကျင့်အမျိုးမျိုးပေါ့လေကောင်းတဲ့အကျင့်ပေါ့ဟိုဟိုအဲဘာခေါ်မလဲမျက်စိဆောင်ထိန်မှုနားဆောင်ထိန်မှုစသည်ပေါ့လေနော်အဲ့ဒါတွေကိုလည်းပဲတပလို့ခေါ်တယ် ကိလေသာကိလေသာကိုတမ်းမြင့်နိုင်တဲ့ကာကွယ်နိုင်တဲ့ကိလေသာကိုငြိမ့်စေနိုင်တဲ့အကျင့်မှန်ရင်ဒီနေရာမှာတပဒီလိုယူနိုင်တယ်နော်မျက်လုံးနဲ့ဟိုကြည့်ဒီကြည့်ကြည့်ပဲဆိုရင်လှတာလေးကြည့်တယ်ဆိုရင်တွေ့တာလေဆိုရင်ကိုကလိုချင်တဲ့လောဘဖြစ်တယ်မလှတာတွေ့တဲ့ခါကျကိုကဒေါသဖြစ်တယ်စသည်ဖြစ်ပေါ်လို့ရှိတော့ရက်တော်လေးချထားတယ်မကြည့်ဘူးဆိုရင်အဲ့ဒါတွေမမြင်ရဘူးမမြင်ရဘူးဆိုရင်မဖြစ်ဘူးဆိုတော့အဲ့ဒီမျက်လုံးဆောင်ထိမှုဟာ ဒါမင်္ဂလာဖြစ်တယ်ကုကုသိုလ်ရာကြောင့်မင်္ဂလာဖြစ်တယ်နားကြလဲဒီတိုင်းပေါ့လေနော်အထူးသဖြင့်ကတော့အဲ့လိုအဲ့လိုမြင်းလာလည်းပဲအဲစပါတာမြင်ပြီးတော့အာလောဘမဖြစ်အောင်ထိမ့်သိမ်းဆောက်ရှောက်နိုင်တာဒီမလှမပမြင်ပြီးတော့ဒေါသမဖြစ်အောင်ထိမ့်သိမ်းဆောက်ရှောက်နိုင်တာအဲ့ဒါအမှန်တော့အဲ့ဒါပဲဘာလို့ဆိုတော့ဆိုတော့မျက်လုံးကတော့မိတ်ထားလို့ရတယ်ဆိုကြပါလို့ဟုတ်လားမမြင်အောင်နားပဲလို့ပိတ်ထားမယ် နော်ကဲနားလည်းပိတ်ထားလို့ရတယ်ပဲထားပါအောင်ပါအခုခေတ်ပါကောလဲအဲ ear plug ထည့်ထားရင်မင်းနှာခေါင်းကြပိတ်ထားမရအဲရှားပိတ်ထားမရခန္ဓာကိုယ်ပိတ်ထားမရစိတ်ပိတ်ထားမရနော်ဒါကြောင့်ဒီနေ့မှာစောင့်ထိန်နေဆိုတာအမှန်တိုင်းဆိုရင်တော့ကိုအဲ့ဒီဒီမျက်စိနားနာစသည်မှာအကုသို့မဖြစ်အောင်စောင့်ထိန်တာကိုဆိုလို့မျက်လုံးပိတ်ထားတာမျိုးနားပိတ်ထားတာမျိုးကိုဆိုလိုတာမဟုတ်ဘူး အဲအာယုံအာယုံငါဟာပါတော့နော်အဲဓာရဓာရ6ပါးဆိုတာရှိတယ်ဟုတ်လားဟိုမျက်စိနားနှာခေါင်းရှားကိုယ်စိတ်အဲအဲ့ဒီဓာရ6ပါးကနေပြီးတော့အာယုံတွေကအမြဲတမ်းဝင်နေတယ်ဒါမျက်စိနဲ့ကျွန်တော်ခုမြင်နေနားနဲ့ကြားတယ်အနတ်နားနဲ့စတယ်အဲ့လိုဖြစ်တဲ့အခါမှာကောင်းတာကောင်းတဲ့အာယုံနဲ့တွေ့တွေ့မကောင်းတဲ့အာယုံနဲ့တွေ့တွေ့အကုသိုလ်မဖြစ်အောင်ထိမ့်သိမ့်နိုင်တာမျိုးကိုဒါဆိုလိုတယ်အေးအဲ့ဒီလိုကိလေသာ ပြီးတော့ ဟိုဘာခေါ်လဲဒူတင်ကျင့်တယ်နော်ဒါလည်းပဲကိလေကိလေသာမဖြစ်အောင်လုပ်တယ်နောက်ပြီးတော့အဲကုသိုလ်ကုသိုလ်ပြုပြုတဲ့ပြုပြုဖို့ရန်အားထုတ်တယ်ဝိရိယထုတ်တယ်နော်အဲ့ဒါမျိုးကိုလည်းပဲတပလို့ခေါ်တယ်အဲအဲ့အဲ့ဒီတပတပောစဗြဟ္မစရိယင်စာမြတ်သောအကျင့်ကိုကျင့်တယ်သို့မဟုတ်ဗြဟ္မာရီကျင့်တာမျိုးလိုကျင့်တယ်ဗြဟ္မစရိယဆိုတာကတော့ ဟိုညံတော့အကျင့်ဆိုတာအမျိုးမျိုးအာယူလို့ရတယ်ပေါ့လေနော်ဒီနေရာမှာဟိုကာမဂုဏ်ရှောင်းတာကိုဗြဟ္မစရိယလို့ဒီလိုခေါ်တယ်ဟုတ်အိမ်တော်မရှိပဲနဲ့ပေါ့လေနော်ဒီကာမဂုဏ်ကိစ္စကိုရှောင်းကျင်တာဒါကိုဗြဟ္မစရိယတပောစဗြဟ္မစရိယင်စ အရိယသစ္ဆာနာဒတနာအရိယာတို့သိတဲ့သစ္စာကို မြင်ခြင်းဆိုတာကြတော့ဒါကဟိုကိုတရားအထုတ်လို့တောတာပန်တဂရကအနာကယဟန္တာ ဖြစ်တဲ့အခါမှာဖြစ်မဲ့မင်္ဂလာပုလူရှင်မှာဖြစ်မဖြစ်နိုင်ဘူးဒီမင်္ဂလာဒီဟာမြင်နိုင်တဲ့ဒီတိုင်းနဲ့အရိယာဖြစ်တော့တာဒါသစ္စာဘယ်နှပါးရှိတော့သစ္စာ၄ပါးရှိတယ်နော်အဲ့ဒီသစ္စာ၄ပါးကို မြင်တယ်နော်ဆိုတာဟာဟိုတရားသူရတဲ့အခိုက်အတန့်မှာမြင်တာ အဲတရားတို့ရတာနဲ့ဒီပိုင်းနဲ့ကိုကပုထုဇဉ်မဟုတ်တော့ဘူးဟုတ်လားအရိယာပုဂ္ဂိုလ်ဖြစ်သွားပြီအဲ့ဒီသစ္စာလေးပါးကို မြင်ခြင်းကိုဒါအရိယာသစ္စာနာတတနံအရိယာတို့အရိယာတို့နေရာမှာလည်းပဲမြတ်စွာဘုရားကိုယူရင်လည်းရတယ်တခြားအာတခြားအရိယာပုဂ္ဂိုလ်ယူရင်လည်းရတယ်ပေါ့အဲအဲလိုအရိယာအရိယာဆိုတာကိလေသာစင်ကြယ်တဲ့ပူဇော်မှုကိုခံယူတတ်တဲ့ပုဂ္ဂိုလ်များကိုအရိယာခေါ်တယ်အဲဒီအရိယာပုဂ္ဂိုလ်တို့တွေ့ရှိအပ်တဲ့တရားကို နော်ကိုယ်တိုင်တွေ့မြင်တာမက်ဉာဏ်ဆိုတာကိုရတဲ့ခါကျတော့ဒါကိုယ်တိုင်မြင်တယ်အဲကိုယ်တိုင်မြင်တဲ့အရိယသစ္စာအဲအရိယသစ္စာကိုမြင်ခြင်းဟာလည်းပဲမင်္ဂလာတစ်ပါးပဲနိဗ္ဗာန်သစ္စိကိရိယာနိဗ္ဗာန်ကိုမျက်မှောက်ပြုတယ်နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုရမှာလည်းပဲခုနသစ္စာလေးပါးမြင်တာနဲ့နိဗ္ဗာန်မျက်မှောက်ပြုတာနဲ့ဟာသဘောကသဘောအချင်းကတော့အတူတူပဲသစ္စာလေးပါးထဲမှာတတ္တယသစ္စာပါတော့ဟမ်တတ္တယသစ္စာပါတော့ နိရောဓပစ္စာနိရောဓပစ္စာဆိုဘယ်ဟာကိုခေါ်တာနိဗ္ဗာန်ခေါ်တာနော်ဒါကြောင့်မို့သစ္စာ၄ပါးမြင်တယ်ဆိုရင်နိဗ္ဗာန်နိဗ္ဗာန်မြင်တာပါမတော့လားပါသွားတာပဲဒါမှမဟုတ်ထပ်ပြီးတော့ဒီမှာနိဗ္ဗာန်သစ္စိကရိယာနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းတကထပ်ပြီးတော့အထူးထုတ်ပြန်အဲ့တော့အထကထာမှာကြတော့ကိုသူတမျိုးလှည့်ဖွင့်နော်ဒီနေရာမှာတော့နိဗ္ဗာန်အရာ ဟိုနိရောဓပစ္စာနိဗ္ဗာန်ကိုမယူဘဲနဲ့တဲ့အရဟတဖို့ပေါ့လေဟိုရဟနာဖြစ်တဲ့ခါကျတော့အရဟတမေအရဟတဖို့ဆိုတာရှိတယ်အဲ့ဒီအရဟတဖို့ကိုယူရမယ်ဒီလိုဆိုတယ်နော်ထားပါတော့ဒါကတော့ဒါဒါပြီးတော့မှသဘောရောက်သွားပြီနိဗ္ဗာန်သစ္စိကိရိယာဒါကနိဗ္ဗာန်ကိုမြတ်မပြုခြင်းတာမညအမှတာအေတံမင်္ဂလမုတ်တော်မှာကံရှိတဲ့ကြောင့်ဆိုဖုတ်ထတနော်ဒီမှာလည်းမထောင်းပဲနော်ခြေခြေကလေးပါတယ်ဟုတ်လားဒါတတ်တဲ့ခြင်းနဲ့ထောင်းအောင်ပဲဆင့်ထားတယ် ဖုတ်ထတလောကဓမ္မေဟိစိတ်တံယတ္တနကံပတိအတောကံဝိရဇံခေမံဧတံမင်္ဂလမௌဒမအခုနဟုတ်တပောဇာမရွတ်ကြတယ်ဟုတ်တယ်ရွတ်ပြီလားအာမြို့ကထားကြိုက်လိုက်လိုက်ကြတပောဇာဗြဟ္မစရိယင်စတပောဇာဗြဟ္မစရိယင်စအရိယသစ္စာနဒတနာ နိဗ္ဗာနတစ္ဆိကိရိယာသနိဗ္ဗာနတစ္ဆိကိရိယာသဧတံမင်္ဂလမုဒ္ဓမံဧတံမင်္ဂလမုဒ္ဓမံဂိုင်ဆက်ဆိုဖုဋ္ဌတလောကဓမ္မေဟိဖုဋ္ဌတလောကဓမ္မေဟိစိတ်တံယတ္တနကံပတိစိတ်တံယတ္တနကံပတိအတောကံဝိရဇံခေမံအတောကံဝိရဇံခေမံ ဧတံမင်္ဂလမௌဒမံဧတံမင်္ဂလမௌဒမံဟုတ်ပြီဖုဋ္ဌတလောကဓမ္မေဟိဖုဋ္ဌဆိုတွေ့ထိတယ်တွေ့ထိတယ်ဆိုကြုံတွေ့တာလို့ဆိုတော့လောကဓမ္မေဟိလောကဓံတရားတဲ့နော်လောကဓံတရားဘယ်နှပါးရှိတော့ရှစ်ပါးရှိတယ်ဘာတွေတော့သိလားတရှင်းတော်ရှိတော့ကွာမင်းတို့မရအောင်ဟမ်ဒုက္ခဒုက္ခ အေးအေးဟုတ်ပြီဟုတ်ပြီလာဘောအလာဘောရတော့အရတော့နိန္ဒာပတန်တာကွာဘယ်အဲ့အဲ့ဒီမိမကမဆိုးတတ်ဘူးသူကအဲ့တော့စကလုံးကမပြီးပဲနဲ့ထွက်လာတော့မင်းကြားတယ်လို့လည်းပြီးပြီးတတ်တတ်ရမှာမဟုတ်ဘူးဟုတ်တယ်မလားနိန္ဒံပတန်တံဆိုတော့အဲ့လိုထွက်တယ်တင်နိန္ဒာပတန်တာနော်ပြီးတော့ဒုက္ခဒုက္ခဒုက္ခပေါ့တခါလေတခြင်းကကောင်းတော့ကောင်းပါရဲ့ ဒါမှသူတို့ကိုယ်တိုင်ကဆိုတဲ့လူကိုယ်တိုင်ကနားမလည်ဘူးမဆိုတတ်တော့အမှားဆိုတာသူ့လိုက်ဆိုတဲ့လူကအကုန်လုံးလွယ်မှဖြစ်ကုန်တာပါအတော်ခက်တယ်အဲ့ဒါလာဘောအလာဘောနော်ရသောအရသောနေတာပတန်တာဒုက္ခံဒုက္ခံမှတ်မိလားလောကဓာတ်တရားရှိပါတော့မင်းတို့သိဖို့ကောင်းတယ်နော် လာဖို့ဆိုတော့ဗာလဲဆိုလက်ရတယ်ပေါ့နော်ကိုယ်ရှာတယ်ပတ်စံများများရတယ်ပစ္စည်းများများရှိတယ်ရတယ်ဒါလာဖို့အလာဖို့ဆိုတာမရတာပတ်စံရှာတယ်ကိုကမရဘူးနော်ဒါအလာဖို့ပေါ့ရှိတဲ့ပစ္စည်းတွေကုန်သွားတယ်ပေါ့နော်အလာဖို့လာဖို့အလာဖို့ရတော့အဲ့ရတော့မှာကြတော့အချမ်းအယံနော်အဲများတယ်အရတော့ကြတော့အချမ်းအယံနဲတယ် တနည်းတနည်းအဖြစ်တော့ရတော့ကကြောအကျော်အစော frame လို့ဟာမျိုးပေါ့အာရတော့ဆိုတော့အကျော်အစောပြက်တာအဲ့လိုလည်းယူလို့ရတယ်ရတော့ရတော့ပြီးတော့ပါတော့ငိမ့်တာအကဲ့ရဲ့ခံရတာနော်သူများကဲ့ရဲ့ခါကျကွာစိတ်ညစ်တယ်ဟုတ်လားစိတ်ဆိုးတယ်ဒါငိမ့်တာပတန်တာဆိုတာကချီးမွမ်းချီးမွမ်းခံရတယ်အဲ့တော့အကဲ့ရဲ့ခံရတာချီးမွမ်းခံရတာငိမ့်တာပတန်တာဒုက္ခံဒုက္ခံ ဒုက္ခံဆိုတာကချမ်းသာတာဒုက္ခံဆိုတာကဆင်းရဲတာစိတ်ချမ်းသာနေတယ်ကိုချမ်းသာနေတယ်စိတ်မချမ်းသာဘူးကိုမချမ်းသာဘူးဒီဒီရှင်မျိုးကိုဘာလို့ခေါ်လဲလောကဓမ္မနော်လောကမှာရှောင်လွှဲလို့မရဘူးတွေ့မဲ့တရားတွေလောကရဲ့သဘောတရားတွေအဲဒီလောကသဘောတရားရှင်မျိုးမှာ၄ခုကအကောင်၄ခုကအဆိုးအဲဒါအကောင်နဲ့ပဲတွေ့တွေ့အဆိုးနဲ့ပဲတွေ့တွေ့ကိုကခန္ဓာရည်ရှိရမယ်ခန္ဓာရည်ရှိအောင်ကြည့်ရမယ်အဲ့ဒါဘ누구 ဘယ်လိုပုဂ္ဂိုလ်မျိုးမှသာတကယ်ခံနိုင်တာတော့ဆိုရင်တော့ယဟန်သာပုဂ္ဂိုလ်မှတကယ်မတုံမလှုပ်ခံနိုင်တယ်ပုထုဇဉ်ပုထုဇဉ်ရောအောက်အရိယာတွေရောဆိုရင်တို့ဒါနည်းနည်းခံနိုင်တာနဲ့အဲများများခံနိုင်တာကွာသွားလိုက်နော်လုံးဝမတုံမလှုပ်ဖက်နဲ့နေဖို့ကတော့တော်တော်ခဲရတယ်ပုထုဇဉ်မှာအဲ့တော့ဖုဋ္ဌတလောကဓမ္မဟိလောကဓံတရားတွေနဲ့တွေ့တယ်ယတ္တ အကျင်ပုဂ္ဂိုလ်ရဲ့နော် စိတ်တန်စိတ်ဟာတဲ့နာကံပတိမတုံလှုပ်ဘူးတဲ့ဆိုတော့ဒီနေရာမှာအကျင်ပုဂ္ဂိုလ်ဆိုတဲ့နေရာမှာယဟန္တာပုဂ္ဂိုလ်ကိုယူရယဟန္တာပုဂ္ဂိုလ်တွေမှာဒီကိလေသာအလုံးကိုပယ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်တွေကြတော့ကောင်းတာတွေ့လည်းပဲစိတ်မညစ်တော့ဘူးစိတ်မဆိုးတော့ဘူးစိတ်မပြတ်တော့ဘူးဒါလေကောင်းတာတွေ့လည်းပဲဟိုဘာခေါ်လဲကြက်နှစ်သက်မှုလို့ဘာလို့မဖြစ်တော့ဘူးမကောင်းတာတွေ့လည်းပဲစိတ်မညစ်တော့ဘူးစိတ်မဆိုးတော့ဘူးစိတ်ဟာ မူမှန်တိုင်းမယ်ငကိုတိုင်းမယ်နေတယ်မတော်မလုံနေနဲ့အဲ့ဒါဒါစိတ်တန်ယတ္တနကံပတိတဲ့ဟိုရဟန္တာတို့ကစိတ်မတုံမလှုပ်တဲ့နေရာမှာဒီတခဲနဲ့တော့ကြောက်တောင်ကြီးနဲ့ဥပမာပြကြဥပမာပြစားနော်ဒီနေ့တို့ယူဆမတီသွားတယ်အဲ့ဒီအဓိပ္ပာယ်သိပ်ပေါ်လာဟိုမှာကြည့်လိုက်ခါရမော့ကြည့်လိုက်ပိတ်3000လောက်မြင်နေကြောက်တောင်ကြီးကိုရှိမှမြင်နေရတယ် ဒုထကြီးကလည်းကြီးမိုက်တာမင်းလေဘလောက်တိုက်တယ် तू ဘာမှဖြစ်မှာမဟုတ်ဘူးနော်ဟိုဟာရီကိန်းလိုဟာမျိုးတိုက်လည်းပဲ तू တိုက်လို့တော့ဘာမှဖြစ်မှာမဟုတ်ဘူးအဲ့လိုခံနိုင်တယ်ပါလေအဲ့ဒါကြံ့ကြံ့ခံနိုင်တယ်စိတ်တံယတနာကမတိအတောကံတဲ့သူစိတ်ဟာစိုးရိမ်ခြင်းမရှိဘူးတဲ့စိုးရိမ်နေပူဆွေးတယ်ဒါမျိုးလည်းမရှိဘူးတဲ့ဝိရဇံတဲ့နော်ရဇဆိုတာမြူအညစ်အကြေးပေါ့ဝိဆိုတာမရှိတာဆိုတော့ဝိရဇံမြူအညစ်အကြေးမရှိဘူး ဆိုလိုတာကတော့အကုသိုလ်မဖြစ်ဘူးပေါ့သူ့မှာခေမန်တဲ့နော်ဘေးမရှိဘူးတဲ့အဲ့ဒါယဟန္တာပုဂ္ဂိုလ်ရဲ့စိတ်ကိုစိတ်ကိုဒါပြောပြတယ်ယန္တာပုဂ္ဂိုလ်မှာကောင်းတာနဲ့တွေ့တွေ့ဆိုးတာနဲ့တွေ့တွေ့တုံ့နှုတ်မှုမရှိဘူးဆိုရင်ပူဆွေးမှုမရှိဘူးဟိုတခြားအကုသိုလ်အညစ်အကြေးနော်မဖြစ်ဘူးဘေးဒီအကုသိုလ်တွေတော့ဘေးရန်သူ့မှာမရှိဘူးတဲ့ ငြိမ့်အေးနေတယ်ပေါ့ငြိမ့်ချမ်းနေတယ်ပေါ့အေတံမင်္ဂလမုဒ္ဓမံဒါကတော့ယဟန္တာတွေပုဂ္ဂိုလ်တွေယဟန္တာပုဂ္ဂိုလ်တွေရနိုင်တဲ့ယဟန္တာပုဂ္ဂိုလ်တွေမှာရှိတဲ့အရေးအချင်းတွေပေါ့လေ။ကဲနောက်ဆုံးတခါရောက်အဲ့ဒီအခု23ကာထာကုံရင်မင်္ဂလာကတော့ကုံသွားပြီနော်။ခုဏီကုန်းချုပ်အေတာဒိတာနိကတ်ဒွာန နာငါနောက်ကပြောခဲ့ပြီတာဝန်ဘူဝါဆွမ်းနဲ့တွေ့ရင်တာဝန်ဘူဝါတံပိုး2မျိုးရှိတယ်အတက်လည်း तू ကအတက်အနေနဲ့လည်းသူ့ကိုသဘောထားရတယ်ရိုးရိုးအနေနဲ့လည်းသဘောထားရဒါကြောင့်မို့ကတဝါနာလို့မဖတ်ရဘူးကတ်တဝါနာတောင်းမှုတတ်တစ်ခုပါသလိုပဲစိတ်ထဲကသဘောထားပြီးတော့ဖတ်ရမယ်ဧတာဒိတာနိကတ်တဝါနာတပ္ပထမပရာဇိတာ တပ္ပထသွတ်ထိန်ကိသန္တိတံတေတံမင်္ဂလမௌတမံဒါရင်ဆိုလိုက်ကြတာဧတာဓိတာနိကတ္တဝါနဧတာဓိတာနိကတ္တဝါနတပ္ပထမပရာဇိတာတပ္ပထမပရာဇိတာတပ္ပထသွတ်ထိန်ကိသန္တိတပ္ပထသွတ်ထိန်ကိသန္တိတံတေတံမင်္ဂလမௌတမံတံ အဲဧတာဒိတာနိကတ္တဝနာတဲ့အခုခုနအထက်မှာပြောခဲ့တဲ့ဒီမင်္ဂလာတွေကိုပြုရင်တဲ့တပ္ပထမပရာဇိတာအပရာဇိတာဆိုတာသူများအနိုင်မခံရဘူးတဲ့နော်ဆိုတော့ကိုကကြီးအမြဲတမ်းအောင်မြင်မယ်ပေါ့လေတပ္ပထဆိုတာနေရာတကာမှာမိမိကအောင်မြင်မယ်တဲ့တပ္ပထတုထိန်ကိစ္ဆန္တိနေရာတိုင်းမှာအခါတိုင်းမှာ ချမ်းသာမှုတို့ ရောက်မယ်ချမ်းချမ်းသာသာဖြစ်မယ်တန်တေတံမင်္ဂလမုဒ္ဓမံတဲ့ထိုဟာအဲထိုတတ္တဝါတို့ရဲ့အမြတ်ဆုံးမင်္ဂလာပဲလို့ဒါကဟိုမင်္ဂလာကိုညီကုန်းချုပ်လိုက်တဲ့ခါထားတဲ့ဒါမြတ်စွာဘုရားဟောတဲ့ခါထားပဲဟာကံဒီတရားဖြင့်မင်္ဂလာတုံပြီးသွားပြီတဲ့ဒါတော့ဒါတော့ပဲကျင်းချင်းပဲကောင်းပါလိမ့်မယ်နော်တိတ်ကြပြောနေတာကိုကိုတော့မမဟုတ်ဘူးဘာလို့ ချက်ပြောပြောသလောက်တခါသွားလို့ရတယ်။ကောင်းပြီအဲ့တော့ကိုအခုမင်္ဂလာမင်္ဂလာအခုဟိုအဲနံပါတ်30မှာမင်္ဂလာဘယ်နှခုလို့ပြောခဲ့တော့မှတ်မိလား။အာမင်းတို့တိဝိသပါ38ပါနော်အဲမင်းတို့38ပါမင်္ဂလာရေးအဲ့ဒါတေချာရှိနေမှာမလား။ဟမ်ကမစ်တွက်ကွာဟမ်ဘယ်ရစပြီးတော့ကြည့်ရမလား။ ဟမ်14ရက်စားမယ်ဟုတ်လား14ရက်စားပြီးတော့မ